ဒီနေ့နိဗ္ဗာန်အကြောင်းကိုဆရာဘုရားနဲ့မျက်မှောက်ပြုတဲ့အထိဆက်လက်ပြီးတော့ဟောဖို့ပါပဲ။ဒါပေမဲ့လို့ခုခိုက်တာမှာတော့နိဗ္ဗာန်ဟာတကယ်ရှိတဲ့တရားပါဆိုတာလောကီတာရကယုတ်တိနဲ့ယုတ်တိတွေကနီးနဲ့ဖော်ပြရုံလောက်မြလုံလောက်သွားပါပြီ။နောက်ပိုင်းကျမှ မညဘုံဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုဖို့လေးတွေဆက်ပြီးတော့ဟောပါမယ်။ဒီတော့ဘာဟောမလဲဆိုတော့သူကပထမဆန်းအကြောင်းဟောခဲ့တာဒုတိယဆန်းဆက်ပြီးတော့ဟောဖို့ပါပဲ။ဒါပေမဲ့လို့သူစကားဟာအချိန်တဝက်ကျော်သွားပါပြီ။တချို့တချို့ယောဂီများဉာဏ်မြင်လေးကြီးအားနည်းနေတာရှိတော့လိုအပ်တဲ့အကြောင်းအရာလေးဒီနားလည်ပြီးတော့ သွားလို့ရှိရင်တရားကြီးတိုးတက်ဖို့ညွှန်မြင်မိတာနဲ့ဟိုလိုဒီနေ့စိတ်ကလေးထက်ကြောင်းကိုပါဟောပါမယ်ဝိပဿနာတရားအထုတ်တယ်ဆိုတာအမှန်ကတော့မိမိရဲ့နောက်နောက်ဖြစ်မဲ့စိတ်အစဉ်မှာတတ္တဝိရိယတတိသမารိပညာခေါ်တဲ့ဒီတရားတွေကြီးစိုးနိုင်စွာရှိနေလောက်တဲ့အထိဣန္ဒြိယတတ္တိဣန္ဒြိယသိစ္စာတတ်အောင်လို့ လုပ်ပေးတဲ့သဘောမျိုးပါပဲဆိုလိုတာကတော့အတ္တတရားကြီးထူးထူးခြားခြားထက်သန်အားကောင်းလာပြီးတော့ဆွေးနွေးသွားအောင်ဝိရိယတတ္တိလည်းပဲပို့ပြီးတော့ခံရအောင်တတိတွေလည်းပဲဆွေးဆွေးမြဲမြဲဖြစ်အောင်စိတ်ဆူရှိမှုသမာဓိတွေလည်းပဲမြဲခံပြီးတော့နောက်ဆုံးအသိပညာတွေထက်ထက်မြဲမြဲဖြစ်အောင်လုပ်တဲ့သဘောပါပဲအဲဒါလိုလုပ်ရပါအကြောင်းမဲ့မဟုတ်ပါဘူးအကြောင်းနဲ့ပါပဲအဲဒီ ကြီးစုနိုင်တဲ့တတ္တဆိုင်ရဲ့တရားတွေထက်တာအာကောင်းရှင်းလင်းပြသလာဖို့ရာအကြောင်း၉ချက်ရှိတယ်တဲ့အဲဒီအကြောင်း၉မျိုးတွေကပထမဆုံးအကြောင်းကတော့ဥပ္ပန္နပါဏာနာသင်္ခါရနာသင်္ခါရနာခရမေဝပတ္တိဒွါ၆ပါးကအကြောင်းအလျော်စွာဖြစ်တိုင်းဖြစ်တိုင်းကုန်သောရှုခွင့်ရှုခွက်ယုံနာအာယုံတို့ဟာ ပြက်သွားတာရှိတယ်အဲ့ဒီအပြက်မြင်အောင်ရှိပါတယ်အပြက်ခင်ကလည်းပဲဒီတရားတွေဟာပြက်တဲ့ပြက်သွားတဲ့တရားတွေကြီးပဲလို့ခံပြက်ရှိထားယဉ်ကြည်ထားတောင်းတကယ်ရှိလို့အပြက်တွေတွေ့လို့ရှိရင်ထောက်ခံချက်ပေးတဲ့အနေနဲ့ပေါ့လေယဉ်ကြည်ပြလိုက်ကြတယ်ကိုကမပြက်တဲ့ဘက်ကခုခံကာဝယ်ပြီးအကြောင်းတွေရှားပြီးတော့ခုခံကာဝယ်မနေရဘူးလို့ဆိုလိုတယ်အဲဒါပထမဆုံးဣန္ဒြေထခြင်းအကြောင်းပါပဲ အဲဒီလိုအပြည့်ကိုမြင်အောင်ရှိရပါသက္ကိကြကရိယာရှိဖို့အရေးကြီးပါတယ်သတ္ထကြသက္ကိကြကရိယာသံပါတိတိဆိုယူယူတည်တည်ကြည့်လို့ရမယ်ယူတည်တည်ကြည့်လို့ရမယ်ဆိုတာမိမိကိုအားထုတ်နေတဲ့တရားရဲ့အကျိုးကိုသိနာလည်ပြီးတော့စိတ်ဥစွာတရားပေါ်မှာတန်ဖိုးထားတဲ့စိတ်ရှိဖို့လိုပါတယ်ဒီတရားအားထုတ်ခြင်းကြောင့် စိတ်ရှင်ကြံမှုကအစပေါ်ဒီအကျိုးတွေအများကြီးရတယ်ဆိုတာပေါ့။ဒါလေးတွေလည်းပဲထိုက်တန်တယ်ညရှင်းရပါတယ်။အကျိုးတည်တော့ဒီပေါ်မှာတန်ဖိုးထားတဲ့စိတ်ရှိသွားရင်ယူသေးတဲ့စိတ်ဟာအလိုလိုနိုးလာတော့တာပဲ။သို့တော့လက်တွေ့အားထုတ်တဲ့အခါမှာယူသေးဖို့ကတော့လိုပါတယ်။ယူသေးတယ်ဆိုတာထိုင်ထအကွေးစလုံရှားအစရှိတဲ့အမူအရာတွေပြုရင်ပြုတိုင်းပြုတိုင်း ဖြည်းဖြည်းသာသာလေးလူမာလေးလိုလုပ်ရတာဆာလည်းဖြည်းဖြည်းသာသာ ထိုင်လည်းဖြည်းဖြည်းသာသာတာမလည်းပဲကိုကဖြစ်ပြသွားတဲ့သဘောတွေကိုအကုန်လုံးဒီကရှုမှတ်မှုနဲ့လိုက်ပြီးတာယုံမြင်နဲ့ထားလိုက်လို့ရှိရင်ပဲပြီးတော့မယ်။ကျန်ကများမှာဒီလိုတည်တည်ဖြစ်ကိုဥပမာလေးတစ်ခုပေးထားပါတယ်။ဒီနှခမ်းရင်းနဲ့အမျှပြည့်နေတဲ့စီဘွက်ကိုတနေရာမှတနေရာရွှေ့တော့မယ်အပြည့် ဖြည်းဖြည်းလေးကင်ပါတဲ့ဖြည်းဖြည်းလေးရှိပါတဲ့တနည်းအားဖြင့်လည်းပဲជីវစာတစ်ခုချလောက်တဲ့တရားကိုလျှောက်တဲ့အခါဖြည်းဖြည်းလေးလျှောက်ပါတဲ့မယုံမသေးနဲ့သွားပြီးတော့လုပ်လို့မရဘူးမယုံမသေးနဲ့စီကွက်ကိုရှင်းလို့ဆိုစီတွေဖိတ်သွားမှာမယုံမသေးနဲ့လျှောက်မယ်ဆိုရင်ကြောက်ထဲကျသွားတာအဲ့ဒါလို့စီကွက်ကင်တဲ့အခါနဲ့တရားလျှောက်တဲ့အခါမျိုးမှာဖြည်းဖြည်းလေးလုပ်ရတဲ့သဘောမျိုးဒါတက္ကိစ္စကရိယာခေါ်ပါတယ် အဲဒီဥပမာတစ်ခုတည်းမှာပထမဆုံးဥပမာကဘုန်းကြီးအထင်နဲ့သိတဲ့ဥပမာမဟုတ်ပါဘူးမြတ်စွာဘုရားကိုယ်တိုင်သိခဲ့တဲ့ဥပမာပါတစ်ချိန်မှာရဟန်းတော်များတော်တဲ့တရားထုတ်နေတော့ရဟန်းတော်များဟာထိုင်တာကိုယ်စားလှူရှားစားတဲ့အပြုအမူကြည့်ရင်မယုံမသိနဲ့သူကြည့်ကြတယ်ယုံနဲ့ထိုင်ယုံနဲ့ထယုံနဲ့ကိုယ်ယုံနဲ့စမျက်စိရလည်းကြည့်ချင်တာကြည့်မယုံသေးတဲ့သဘောလေးကြီးရှိနေတော့တရားကမတက်နိုင်ဘူး ယုတွေလို့တရားကမတက်တာပဲတတ္တဝရိယတတိသမารီပညာတွေမတက်တာပဲဆိုတာမြင်တော်ဘုရားမြတ်စွာဘုရားကအရိယာတော်ကြီးရှိရာကြွရောက်ပြီးတော့ဒီဥပမာလေးပေးပါတယ်ဥပမာတော့တော်တော်ကျေပြပါတယ်ဘုန်းကြီးကလူရင်းအနှစ်သာရလောက်တာကောက်ပြီးတော့ပြောရတာပါအဲဒီဥပမာလေးပြီးဟောလိုက်တဲ့အခါမှာရဟန်းတော်များမျက်စိစားကြည့်တဲ့အင်္ဂလိပ်လေးထိမ့်သိမ့်ပြီးတော့ထိုင်တာကိုယ်စားလှုပ်ရှားအဆောင်နဲ့အပြုပြင်နေတယ် လူမမာလို့ဖြည်းဖြည်းသာသာလေးပြုလုပ်တဲ့အခါကျတော့တရားကြီးထူးခြားကြီးတက်သွားတယ်သိကောင်းပါတယ်အဲလိုဘုန်းကြီးတို့ယောဂီတွေလည်းထိုင်တာကိုယ်ဆံလူရှားတွေမှာဖြည်းဖြည်းသာသာလေးဖြည်းလို့ကတော့ဘယ်လောက်ပဲဖြည်းဖြည်းပါလိမ့်သိကောင်းပါတယ်ဖြည်းဖြည်းတရားတွေတက်နေပါခဏကောင်းပါတယ်ဒါမှလည်းပဲခဏကိုယ်ရဲ့ကယုံနာတရားကြီးအပြစ်ကိုမြင်အောင်ကြည့်လို့ရပါတယ်ယုံတဲ့တိုင်ယုံတဲ့ကိုယ် မူရာကကြမ်းကြမ်းကြီးလုံနေတော့ပဲအပြည့်မြင်နိုင်ပါလိမ့်မယ်မြင်လည်းပဲသတိလောက်နေမှာအထင်လောက်နေမှာအမြင်တော့မရှိရတာအဲ့ဒါသိပြီးတော့သဘာဝကျပါတယ်တော့ခုစကိစ္စကရိယာဆိုတဲ့ဟာသိသဘာဝကျပါတယ်ဘာဖြစ်လို့လဲဆိုတော့လောကမှာဉာဏ်ဉာဏ်လုတဲ့နေရာမှာနှင်းနေသွားလို့လို့ရှိရင်အကျိုးမရဘူးအကျိုးစီးပွားတော့ပြည့်ပြားနိုင်တယ်ဆိုကြပါစို့မော်တော်ကားကြီးဆိတ်ဆက်ခတ်နေတဲ့လမ်းဖြတ်တန်းကုတဲ့အခါဖြည်းဖြည်းလေးလို့ခရီးသွားတယ်လို့သွားလို့မရဘူး ဒါကြတော့သက်ပြတ်သွားတယ်ပြီးတော့ရှေးရုံဘဝလူမာတယောက်ညံ့ညက်တက်တက်ကြီးပေါ့လေကင်တွယ်လို့ရှိရင်ခဏလေးအတက်ထွက်သွားမှာဒီလေးလေးပေါ့လေလဲရတယ်ဖြည်းဖြည်းလေးထူရတယ်ဒါမှလူမာတက်တာရမှာဒါမှကုစားရေးမှာအောင်မြင်နိုင်တာပဲနင်းနေလုပ်တဲ့နေရာမြင်ရသွားလို့လို့ရှိရင်အကျိုးပြည့်ရှိတယ်ဖြည်းဖြည်းလုပ်တဲ့နေရာဖြည်းဖြည်းလို့ရပါပဲဒါမှအကျိုးရှိပါတယ် အခုတရားထုတဲ့ယောဂီတွေဟာရှေးဘဝလူမာတွေသဘောထားပြီးတော့ဖြည်းလေးပေါ့ဒီဒါမလုပ်ရတဲ့တော့ယောဂီများအခါခါသိဒီလိုခရုသွားတယ်လို့ဖြည်းဖြည်းလုပ်ရမလားဆိုတော့ခါခါသိတော့မဟုတ်ပါဘူးတတ်တတ်တရားထုတ်တဲ့အချိန်မှာဆိုရင်တော့ဖြစ်နေရရှိဖို့ပါအများနဲ့ပတ်သက်တဲ့ကိစ္စမှာဆိုရင်တော့မှန်သားလောက်ဆိုရင်တော့ပါပြီဆွေးကြပါစို့အစားတောက်ကြည့်သွားတဲ့အခါပြီးတော့ ရေမိုးချိုးတဲ့အခါမျက်နှာတိတဲ့အခါပြီးတော့ဇာတိထံသွားပြီးတော့တရားသိခံတဲ့အခါအဲ့လိုမျိုးကြတော့မှန်တယ်လို့ဆိုတော့ပါပြီ။တဲ့ချိန်ဆိုဖြည်းဖြည်းလေးပေါ့ဒီလိုပါပဲ။ဒါတော့တတိယကျောင်းကသတိကြကရိယာသံပါတိကြီးသတိကြကရိယာဆိုတာအမြဲမပြတ်သလတ္တပေါ့လေဓမ္မနဲ့ဓမ္မစပ်သွားတယ်ထိုင်နေတော့ခါအမှတ် အောင်းပေဟုကအစပေါ်တိုင်းအာယုံကိုမလတ်စေရဘူး။ထိုင်ရမှထားတော့မယ်အပြုမှလည်းပဲထားခြင်းတဲ့စိတ်ကလေးတွေကစပြီးတော့လက်တစ်ခုချင်းတစ်ခုချင်းရွှေ့တာတွေထောက်တာတွေထတာတွေအကုန်လုံးဖြစ်စဉ်လေးတွေတော့ကပ်ပြီးတော့ပါသွားတာ။မမရတဲ့အခါမှာလည်းပဲဝစ္စရှင်နာကအစနောက်ဘာမှအပြည့်အစုံမရှိတော့ဘူးဆိုရင်မမရရကနေပြီးတော့သွားတော့မယ်အပြည့်ကျောက်စိတ်ကပြီးတော့သွားခြင်းတဲ့စိတ်ကလေးတွေဆန်းခြင်းတဲ့စိတ်ကလေးတွေကစပြီးတော့တောက်လျှောက်အကုန်လုံးဖြစ်စဉ်တွေနောက်ကိုကပ်ပြီးတော့ဒလဆက် ရှုမှတ်တာကိလေသာဝင်ခွင့်မရအောင်ရှုမှတ်တာအဲဒါအတ္တိစကရိယာခေါ်ပါတယ်လူရင်းချုပ်ကတော့အိပ်ကျော်နေတဲ့အချိန်ကလွဲရင်ကျန်တဲ့အချိန်တွေမှာသွားနေလို့ရနေလို့ထိုင်နေလို့အရာပေါ်လှဲတော့ဒီရဘူးကြည်လေးမျိုးဟာရောကိုယ်လုံးဆန်လုံးဆောင်းလုံးငယ်တော့ရတော့ကတာမျိုးလုံးပိတာဖွင့်လာတာအစပေါ်ပေါ်မြဟာရင်အကုန်လုံးဒလသက်ကိုလိုက်ပြီးတော့မှတ်နေရမှာအဲဒါတတိစ္စကရိယာခေါ်ရတယ်။ဉာဏ်လာရောရှိရအောင်။ငေးမနေရဘူး၊တွေးမနေရဘူး၊မှိုင်းမနေရဘူး။ဒါဒလသက်သွားနေရတာ။ ကျမ်းဂန်များမှာတော့မိကျစ်မပေါ်ခင်ကခင်းကြောင်တစ်ခုနဲ့တစ်ခုပေါ်လေပို့ပြီးတော့မိလောက်ရတယ်မိမှုရတယ်ခင်းကြောင်တစ်ခုနဲ့တစ်ခုပို့တဲ့အခါမှာပူလီတွေအားလိုက်ပို့ရတယ်ကြီးပဲမိထွက်မှာမိဖြစ်လာပါပဲနားရတော့တာပဲမိဖြစ်ရင်ရတော့ဒီလိုပဲပို့နေရတာပဲမိမထွက်ခင်နားလိုက်လို့ရှိရင်ပို့လို့ကူးနေတဲ့ဟာပြန်ပြန်အေးသွားတယ်တခါထပ်ပို့လိုက်ခါ နားလိုက်ဆိုတော့မိရမဖြစ်ဘူးမိဖြစ်တော့မိကိစ္စမမြောက်ဘူးပေါ့အဲ့ဒီကျမ်းစာများမှာဥပမာလေးရိုးရိုးပြထားပါတယ်အဲ့ဒါလို့အများအပြားတလက်သက်လောက်ရမယ်အစားကြားတယ်ကြားတယ်မှာနေနေမယ်တွေးနေမယ်မှိုက်နေမယ်ဆိုလို့ရှိရင်တော့အဲ့ဒီယောဂီကိုကျမ်းစာများမှာဥပမာပေးထားတယ်ပုတ်တင်ညူဥပမာနဲ့ပေးထားတယ်ပုတ်တင်ညူများဟာဒီရဲ့မိတ်ဆက်ကိုပဲဖြစ်ဖြစ် အစာကိုပဲဖြစ်ဖြစ်ခလန်းလာတွေးလိုက်လို့ရှိပြည့်ပြည့်ပြည့်နဲ့လာတော့တာတကြနားနေလိုက်တက်တက်မသွားဘူးသူကနေလိုက်လူတွေခေါင်းညိတ်ကြလိုက်တော်ကြတတိယသွားလိုက်နားနေလိုက်ပါလိသူရောက်လို့တဲ့ကြီးကိုသွားတဲ့အခါမျိုးမှာဒလစမဟုတ်ဘူး၄၅တောက်လောက်နားပြီးမှငေးပြီးမှတွေးပြီးမှတော့ရောက်တယ်တခါတလေသူအစားအလှမ်းမိနေတယ်အဲ့ဒီအလှမ်းမိနေတော့မှငေးနေနေသေးတယ်နောက်မှအေးဆေးဖြစ်ပြီးမှထိုးပြီးတော့ တ်လိုက်တာပေါ့လေအဲ့ဒီလိုလုပ်တယ်အဲ့ဒီလိုယောဂီမျိုးကိုတော့ပုတ်တင်ယောဂီလို့ခေါ်ပါတယ်သူဒီဌာနမှာတော့အဲ့ဒီပုတ်တင်ယောဂီတော့ရှိမယ်တော့မထင်ပါဘူးဒါပေမဲ့တခုတော့ရှိပါတယ်တချို့အတွေးဝါဒနာပါတဲ့ပုဂ္ဂိုလ်တွေတွေးနေတာသင်မမာတယ်ဆိုပြီးတော့နာနာနေနေနေတာဒီလေးပမ်းပါတယ်ဆိုပြီးတော့အိယာဘောသွားပြီးတော့ပက်လက်လာပြီးတော့အနာယူတာအဲ့ဒါလို့ဆိုလို့ရှိရင်တော့ပုတ်တင်ယောဂီဖြစ်သွားတာပါပဲအဲ့ဒီပုတ်တင်ယောဂီအဖြစ်မခံဘူးအတွက်ကတော့လိုအပ်ပါတယ် ဒါတော့သူပြောခဲ့တဲ့အိန္ဒိယထေကျောင်း၉ပါးထဲမှာဆိုရင်ဖြစ်တဲ့ယုံနာကိုဖြစ်တဲ့ယုံနာနဲ့အပြက်ကိုမြောင်ရှုရပါတက္ကိစ္စကရိယာနဲ့တတိစ္စကရိယာဒီအင်္ဂါနှစ်ချက်လုံလောက်ရင်ယောဂီမှာအများကြီးတိုးတက်ဖို့ရရှိပါတယ်ရိုးသေးသေးပြုတ်ပြီးတော့ပေါ်တဲ့အာရုံနဲ့ဒီဟာရှိမှတ်တဲ့စိတ်နဲ့လည်းပဲအနေထားမှအောင်ပြီးတော့ ဆက်တိုက်လည်းပဲတတိတကရိယာအနေနဲ့ပေါ့လေဓမ္မနဲ့ဓမ္မဆက်ဆက်အောင်ရှုမှတ်ပါများလို့ရှိရင်ဒီဝရဏတရားတွေခင်းပြီးတော့စိတ်တရားထူးခြားခြားကြီးလာတယ်ကြီးလာတယ်အောင်မယ်တဟုတ်ပါလားအဲနေရာကြပါလားဆိုတာလက်ခံလာတယ်တတ္တတရားလေးတွေဓမ္မကကိုကတုံးနေရကနေပြီးတော့အခုထက်လာတာထူးခြားတဲ့သဘောလေးတွေတွေ့လာတော့စိတ်ကလည်းပဲအားတက်လာတိုးပြီးတော့အားထုတ်ချင်လာတာ အထုတ်ကျင်လာတော့တိုးပြီးတော့လည်းပဲဂရုစိုက်လာတယ်ဟောဝိရိယလေးကြီးကောင်းလာတယ်ပို့ပြီးတော့ကြောင်းရစိုက်လာတော့တတိယလည်းပဲပို့ပြီးတော့ဆွဲမြဲလာတယ်တတိပို့ဆွဲမြဲလာတော့ရှိရရှိရအောင်လေးမှာသိကလေးကစုကလေးစိုက်ကလေးကတ်ကလေးဆိုတာသိရစူးစီးမှုတမာရီလေးတွေကလည်းပဲထူးထူးခြားခြားဖြစ်လာရဲ့။နောက်အသိဉာဏ်လေးတွေဖြစ်သွားတဲ့ခါကျရင်တော့အထူးပြောစရာမရှိဘူး ယုံနာနေတိလားဟာတရားဟုတ်ပါလားကြောင်းကျိုးတွေတိလားလို့ရှိရင်ဟာတရားဟုတ်တာပဲတရားမှန်တာပဲဆိုတာသတ္တတရားတွေဖြစ်လာတာယုံနာနေရမျက်စိရသဘောပဲဆိုတာသိလာလို့ရှိရင်ဟာမမြဲတာသိမှန်တယ်ရှင်းရတာသိမှန်တယ်သူသဘောတိုက်ပြီးဖြစ်တာမှန်တယ်ဆိုတာအထူးအားဖြင့်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ဝိရိယပြညံမိုင်းလောက်ပြရောက်သွားပြီဆိုလို့ရှိရင်အိုးညံထက်တဲ့လောက်တတ္တတရားတွေလည်းထူးခြားဖြစ်လာတယ်ဝိရိယတွေလည်းသိကောင်းတတိတွေလည်းသမာဓိတွေလည်းသိကောင်းလာတာ အဲ့ဒါဘာဖြစ်လို့တော့လို့ဆိုတော့အာယုနဲ့မစိတ်နဲ့တက်အောင်အယူသေးသေးမှတ်လို့ဖြစ်တဲ့ကြတဲ့ဟာလေးတွေဒလက်ဆက်မှတ်နေတော့ဒီလိုထူးခြားခြားဖြစ်လာတယ်ဆိုတာတကယ်ကျိုးဆက်သာအထုတဲ့ယောဂီတွေမှာသိရှင်းတယ်ဒီတက္ကိစ္စကရိယာနဲ့တတိစ္စကရိယာဒီနှမျိုးပေါင်းစပ်ပြီးတော့ဓာတ်တွေးတဲ့ဥပမာလေးနဲ့ရှင်းပြလို့ရှိရင်ပို့ပြီးတော့ရှင်းတော့ရှင်းပါတယ်သူ့နေတဲ့ဓာတ်တွေးတဲ့အခါကြောက်တုံးပေါ်မှာပထမဆုံး တတဝါကိုအနေထားမှောင်ထားတာအနေထားမမှန်မဲနဲ့ပုတ်တိုင်နေလို့ရှိရင်ဒါထက်မလာဘူးအနေထားမှောင်ထားဖို့ကပထမဆုံးအရေးကြီးပါတယ်ဒါလိုပဲပင်တဲ့အာယုကအစရှိမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာပေါ်တဲ့အာယုတွေရှိမှတ်တဲ့စိတ်နဲ့ချိန်သားကြိုက်ပေါ်တယ်ခွင်ကြဖြစ်ရတယ်အဲ့ဒါတက္ကိစ္စကရိယာခေါ်တယ်ပြီးတော့ပေါ်တိုင်းပေါ်တိုင်းအာယုလေးတွေကိုမလွတ်တမ်းမှတ်တာကဘာနဲ့တူလဲဆိုတော့ခုန တွေးနေတာနဲ့တွေ့တယ်။စိတ်တိုင်းစိတ်တိုင်းကလည်းတွေးနေတာပေါ့။အဆက်မပြတ်တွေးနေတာ။အဲ့ဒါနဲ့တွေ့တယ်။ဒီကလည်းပေါ်တဲ့အာရုံကိုအဆက်မပြတ်တစ်ခါလည်းမှတ်နေတာ။ပြီးတော့တတော်လည်းပဲကြောက်တုံးမှလည်းအနေထားလည်းမှားပြီ။စိတ်တိုင်းလည်းပဲပုတ်တိုက်ပြီးပြီဆိုလို့ရှိရင်တုံးနေတဲ့သဖုံးဟာတဖြည်းဖြည်းပါပါပါပါပြီးတော့နောက်ဒါဟာဖြတ်ဖြစ်လာထက်လာတယ်။ဒါလိုပဲပေါ်တဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့လည်းပဲအနေထားမှတည့်နေတယ်။စိတ်တိုင်းလည်းပဲမနေမနှပုတ်တိုက်ပြီးမယ်ဆိုရင် စိတ်တွေတန်ရှင်းပြီးတော့ဉာဏ်မြင်ကြီးလည်းပဲပွင့်လာတယ်။တတ္တာတွေလည်းပဲထူးခြားခြားထက်လာတာ။ဝိရိယတတိသမာဓိဒါတွေလည်းပဲထူးခြားခြားထက်လာတာ။အဲ့ဒီသဘောမျိုးပဲ။ချိန်ချသွားပါလိမ့်မယ်။ဉာဏ်နဲ့အချက်တွေတော့နောက်နေကြမှာပဲဆက်ပြီးတော့ဟောဖို့ပါပဲ။ဒီတော့ကြပါစို့။